ကြောက်မပြောအောင်စောင့်ရှောက်ထိန်းသိမ်းနိုင်တယ်သူတို့ကတို့ကိုလည်းဖြန့်ဝေပေးနိုင်တယ်အနေလေးနေပြီးမြေကင်းတန်းရဲ့ဘေးရန်အန္တရာယ်ဖြစ်နိုင်တဲ့အတွက်စိတ်ချလက်ချမြတ်စွာဘုရားရဲ့အဆုံးအမသာသနာကျင့်လည်းမကျင့်နိုင်ဘူးစောင့်ရှောက်ထိန်းသိမ်းလည်းမပြုနိုင်သူတို့ကကိုလည်းမဖြန့်ဝေနိုင်ဘူးဒါကြောင့်လည်းမြတ်စွာဘုရားကကြောင်းအလူကုသိုလ်ဟာဖြင့်အမြတ်ဆုံးပဲလို့မြတ်စွာဘုရားမိန့်ကြတာအဲဒီမိန့်ကြတဲ့အတိုင်းပဲ ရှေးကဖရာမပွင့်တဲ့သာသနာ့ဘအချိန်မှာလေသမားသားအဖနှစ်ယောက်ဟာပိစိကဗုဒ္ဓတပါးကိုပိစိကဗုဒ္ဓတပါးဟိမန္တာကနေပြီးတော့ဝါဝင်္ဂာနီးမှာရှင်သာမိဝဲဖို့အလို့မှာညွနာယနာလာပြီးဝါဆိုတော့ဒီပိစိကဗုဒ္ဓကိုတွေ့လို့ကြီးညိုတာနဲ့လေသမားသားအဖနှစ်ယောက်ဟာ ဝါဆိုကြောင်းဆောက်ပြီးလှူတယ်အဲ့ဒါလိုဝါဆိုကြောင်းဆောက်ထူတာမှာတာမန်ကြောင်းလုံးကြီးတက်တဲ့နေဖြစ်ရင်ပြီးရဆိုပြီးမလှူဘူးကျောင်းကိုတတ်တရရလှူတယ်ကျောင်းတွေကတက်ဖို့ရအတွက်အောက်ကအင်းမြင်ခေါ်တဲ့ခုံနဲ့ကြာကြာနာနာလှုပ်လို့ကျောင်းရှိမှာဇင်းညံကောင်လည်းပဲကြာကြာနာနာလှုပ်ပြီးလှူတယ်ကျောင်းမှာလိုအပ်တဲ့အသုံးဆောင်သမျှခြေသေးဦးမျက်နှာတွေဦးပေါက်ရည်ဦးဆိုင်တွေကစပြီးတော့ လျှက်တဲ့အသုံးဆောင်တွေလှူတယ်နောက်ကျောင်းဝင်းခြံကျောင်းဝင်းကိုလည်းကြာကြာနာနာစီယိုကြာကြာနာနာကားတယ်စီယိုကြာကြာနာနာကားပြီးတော့မှအဲ့ဒီစီယိုအတွင်းကမှပတ်ပတ်လဲထမ်းပင်နေစိုက်ပြီးတော့လှူဒါန်းတယ်ဆိုလိုတာကမြင်တတ်သိတတ်တော့ကျောင်းပြည့်လို့ ရှင်တိဒေဝဘေယသုဒ္ဓသတင်းသုံးကပြီးရောလို့ဒီလိုသဘောမထားဘူးညီနဲ့ပြီးရတဲ့အတွက်အချမ်းအယံလေးတွေနဲ့တကွာလှူဒန်းတာအဲဒီလိုရှိရင်အဲ့ဒီအချမ်းယံလေးတွေနဲ့တကွာလှူဒန်းတာဟာအင်မတန်အကျိုးပေးလှတာလုံးပြီးကြီးအကျိုးမပေးဘူးပေါ့အချမ်းယံနဲ့လှူဒန်းတာအကျိုးပေးလှတယ်ဒါကြောင့်မို့စီယိုလည်းကြာကြာနာနာခတ်တယ်ဝိညာဉ်ကောင်လည်းလှုပ်တယ် ပြီးတော့ဒီထဲမှာထားမြင်တန်းလေးတွေစိုက်ပြီးတူသေးတယ်ကျမ်းဂန်ကအဲ့ကလောက်ပဲခေါ်ပြတယ်ဘုန်းကြီးထင်ပါတယ်ကျောင်းပတ်ပတ်လည်းမှာတည်ပြင်းစိတ်ချမ်းသာစရာမျက်စိအေးစရာတစ်ပင်ပေါင်းမြင်မျိုးတွေလည်းစိုက်ပြီးစူမှာပါပဲအဲ့လိုတဝါရင်းလုံးလူတန်းပြီးတော့တဝါရင်းလုံးဆုံးကတ်တယ်တဲ့ဆုံးကတ်ပြီးတော့ထုံးစံတိုင်းဝါပြတဲ့အခါရှင်ပိစေကဗုဒ္ဓတခြားကြွတဲ့အခါကြရတယ်လဲဝါဆိုသင်္ကန်းကတ်လူတန်းနဲ့ပေါ့ အဲ့ဒီသားဖနှစ်ယောက်ဟာအဲ့ဒီဘဝကစုတည်တော့တာဝတိန်သာမှာနတ်ပြည်နတ်ပြည်မှာနတ်ဖြစ်ဖြစ်ပြီးတဲ့နောက်အဲ့ဒီနတ်သက်ကုံလို့နတ်သက်တွေနတ်သက်စုတည်ကျွေးလို့စုတည်တဲ့အခါကျတော့လူပြည်မှာစัจ java ရေမင်းလာဖြစ်တယ်တဲ့စัจ java ရေမင်းဖြစ်တဲ့အခါကျတော့ရှိကအချမ်းအရာနဲ့အကြောင်းကိုစုတန်းခဲ့တဲ့အတွက်အဲ့ဒီမင်းရဲ့နန်းတော်မှာ လိုအပ်တဲ့နာအသုံးဆောင်လူအသုံးဆောင်ဆိုတာဘာမှမရှိဘူးတဲ့မရှိတဲ့ပစ္စည်းဆိုတာမရှိဘူးတဲ့အခုဘာသုံးညင်နေဆိုအဲသုံးညင်နေဟာတနည်းနည်းဖြင့်တနည်းနည်းနဲ့ဖြစ်ပေါ်လာတာပဲတဲ့ဘာကြောင့်လဲလို့ဆိုတော့အချမ်းအရာနဲ့လူရန်နဲ့အတွက်စကြဝဠာမြင်စီတရလောလောပဲလုံးပြီးစကြဝဠာမဟုတ်ဘဲနဲ့မင်းတို့ရဲ့အသုံးဆောင်မြောက်များစွာ အပြာပြာရပြီးတော့လိုကလေးရပြီးတော့အကျိုးပေးတယ်တဲ့ဒါကြောင့်မို့ဒီမှာဘုန်းကြီးတို့ချမ်းမြေ့တာအကြောင်းမှာအခုစောင့်နေတဲ့ချမ်းမြေ့စံကြောင်းအဋ္ဌကစာကြည်ကံတခံထထကစာကြည်ကံတကနှခမ်းမှာစင်ကာပူရွှေ့ခဏအလုပ်လုပ်သွားတဲ့တတိဖြစ်တဲ့အင်ဂျင်နီယာဦးတင်ထုံးက ဆရာတော်အဲ့ဒီကြောင်းဆောက်လို့ရှိရင်နဲ့ဇာတိကံမှာတကားကိုအလိုလိုပိတ်အလိုလိုဖွင့်တကားလဲရင်ကောင်းမယ်တဲ့။ဘာကြောင့်လဲလို့ဆိုတော့အခုပဲရင်ဆရာတော်ဧည့်သည်လာတဲ့ဆိုအခန်းထဲကထွက်ပြီးစကားပြောပြီးတော့တစ်ခါပြန်ဝင်သွားစာကြည့်စာရေးတော့ကြလာပြန်ပြီဆိုထွက်ပါရနဲ့။အဲ့ဒီလိုနဲ့ပဲစာရေးစာရေးကပြက်ပြက်နေတယ်တဲ့။အဲ့ဒီလိုအလိုလိုဖွင့်ပိတ်လို့ရှိရင်တော့မပြက်ဘူးတဲ့။ဘုရားတိကျအဲ့လိုကိုဥပ္ပင်ထုံးလို့လေဆို။ အဲသူပြေးရပါမယ်လို့ရှောက်တယ်ဒါပေမဲ့သူကဒီကအလုံးလို့ကိုထွက်သွားတယ်ဒီတော့နောက်ဖြစ်တဲ့ဒဂါဥခင်မောင်လျှက်စစ်အင်ဂျင်နီယာဘုန်းကြီးတို့ချမ်းမြေတာဘုရားကလျှက်စစ်မီလောက်တဲ့ဒဂါဥခင်မောင်အဲဒီကအဲ့ဒါဆက်ပြီးတော့စီမံတယ်ဆက်စီမံတယ်ဆိုသူကပဲစီမံရတာပါပဲဟိုဒဂါကတော့သူကအကြံဉာဏ်ပြုရမှာအဲ့ဒါကြောင့်ဒီမှာ ဖေးမောင်ကြောင်းလှူတယ်ဆိုတော့လည်းပဲလုံးပြီးကြီးမဟုတ်ဘဲနဲ့အဲအမွန်းတင်လေးနဲ့အဖွင့်ပိတ်တကားကိုအလိုလျောက်ဖွင့်ပိတ်တကားဖြစ်အောင်စီရင်တဲ့စာကြည့်ကောင်းကိုလှူရတာဖြစ်တော့နောင်ခါစကြဝဠာမင်းကြီးဖြစ်လို့ရှိရင်တော့အသုံးဆောင်နေပေါ်မှာပဲအဲဒုက္ခလည်းကောင်းကောင်းရောက်မှာပဲဟုတ်လားမင်းဆိုတာဘုံကြီးရင်ဒုက္ခရောက်တယ်ဘုံကြီးဘုံကြီးဒုက္ခရောက်တယ်လို့ပဲမင်းလည်းပဲမင်းဘုံကြီးရင်ဘိုးဒုက္ခရောက်တယ် အဲ့လိုအမွန်းတင်တဲ့လူတဲ့အတွက်အကျိုးရတယ်တဲ့ဒီမှာကြောင်းအစာအုပ်လူတိုင်းညင်းညောက်ရနိုင်တဲ့အကျိုးတရားတွေတန်ရုပ်ပါဠိတော်ကိန္တရတုတ်တဲ့တန်ရုပ်ပါဠိတော်ဝဏရောပတုတ်တဲ့ဝီနီသုလဝကပါဠိတော်သေနာတနဲ့ခန္ဓကာတဲ့အဲ့ဒီကထုတ်ပြီးတော့ဒီမှာဆောင်းပုတ်တွေအလေးရှင်မှန်တမ်းရဆောင်းပုတ်တွေ အမင်းလူကခွန်အားရအဝတ်လူကအစင်းလားရင်ငိုလူကချမ်းသာရစီမိလူကမျက်စိလားကြောင်းဆောက်လူကလုံးစုံရတရားညွန်ပြနိဗ္ဗာန်ရာကင်ဆိုနှောက်စီသမင်းလူကခွန်အားရအဝတ်လူကအစင်းလား မင်းလူကခွန်အားရအဝတ်လူကအစင်းနှာမြင်ကိုလူကချမ်းသာရဒီမီလူကမျက်စိလာမြင်ကိုလူကချမ်းသာရဒီမီလူကမျက်စိလာ ပြောင်းဆောက်လူကလုံးစုံကြတရားညွန်ပြနိဗ္ဗာန်ရာပြောင်းဆောက်လူကလုံးစုံရတရားညွန်ပြနိဗ္ဗာန်ရာပြစ်ပြီးဥယင်ပန်းဥယင်ထုတ်ပြင်ခင်းတတာ ပစ္စည်းဥယင်ပန်းဥယင် သူများသင်္လသက်ရှိချမ်းသာသည်အာစီညံတေဘွာသင်္လသက်ရှိချမ်းသာသည်အာစီညံတေဘွာချမ်းဘူးကင်းတကူမိုးမဆိုး ကောင်းကိုလူများချမ်းပူခြင်းတကူမေမစိုးကြောင်းကိုလူသူများတဲရင်တရိษံလေးနေတံအမှန်ကင်းဝေညာတဲရင်တရိษံလေးနေတံ မှန်ကင်းဝိညာဉ်နေအိမ်မရှာချမ်းသာများရှိပွားနိုင်ရမြတ်တရားနေအိမ်မရှာချမ်းသာများရှိပွားနိုင်ရမြတ်တရားကြောင်းတိုင်ယဟန်ဆွမ်းသင်္ကန်း လှူဒန်းလိုအပ်ပစ္စည်းများပြောင်းတယဟန်ဆွမ်းသင်္ကန်းလူဒန်းလိုအပ်ပစ္စည်းများယဟန်တော်ကဟောဖို့ပြဒုက္ခငြိမ်းရမြတ်တရားယဟန်တော်ကဟောဖို့ပြ ဒုက္ခငြိမ်းရမြတ်တရားကြောင်းဒါယကနာကြကချမ်းသာထွဖြာနိဗ္ဗာန်တော်ကြောင်းဒါယကနာကြကချမ်းသာထွဖြာနိဗ္ဗာန်တော် အဲ့ဒါအနာတပင်တရေနဲ့အနာတပင်တရေဇေတဝန်ကြောင်းလူစင်ကရဲ့ဗေမိတရာမင်းကြီးဝေလူဝန်ကြောင်းလူစင်ကရဲ့မြတ်စွာဘုရားဟောကြားထားတဲ့ကြောင်းအနုမောဒနာတရားဆောင်ပုဒ်တွေပဲတဲ့ဒါကြောင့်မို့ပစ္စည်းလေးပါးယဟန်တော်များမှာလိုအပ်တဲ့မိယာဖြစ်တဲ့သွမ်းသင်္ကန်းကြောင်းစေပစ္စည်းလေးပါးတွေကပစ္စည်းလေးပါးအထူးသဖြင့် လေအပ်တဲ့ပိုပြီးအရေးပါတယ်ပေါ့လေ။ကြောင့်ဒီကနေ့ဆိုတာဒီကုသိုလ်တွေရတယ်ဒီအကျိုးတွေရတယ်ဆိုတာသိဖို့ပါပဲ။ဒါရင်ခွန်ကြီးတို့စိတ်ထားဖြူဖွေချမ်းသာရေးတရားတော်ဆက်သွားကြမှာ။စိတ်ထားဖြူဖွေချမ်းသာရေးတရားတော်ကလူရင်းကစိတ်ထဲမှာလောဘဒေါသမောဟမာနအငြိအကျေးတွေ ဝင်နေပြီဆိုလို့ရှိရင်ဆင်းရဲတယ်စိတ်ညစ်မဲလို့အဲဒီလောဘဒေါသမောဟမာနအိတ်တာမစ္စရိယဆိုတဲ့အိတ်တာဆိုတာမနာလေတာမစ္စရိယဆိုတာဝန်တေတာဥဒိစ္စဆိုတာစိတ်ပြောင်းနေတာကုတ်ကုစ္စဆိုတာနောင်တပူပန္နာအဲ့ဒီတရားတွေအငြိအကျေးတရားတွေစိတ်ထဲဝင်လို့စိတ်ညစ်မဲနေပြီဆိုရင်စိတ်ဆင်းရဲတယ်စိတ်ဆင်းရဲရင်ကိုယ်လည်းဆင်းရဲတယ် အဲ့ဒီလောဘဒေါသမောဟအငြိအကျေးတွေမဝင်ဘူးအငြိအကျေးတွေမတင်လို့စိတ်ကလေးဟာကုသိုလ်စိတ်အစဉ်ကြီးပဲဖြူစင်းနေပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်အစဉ်ဟာကြည်လင်လို့လို့ချမ်းသာတယ်တဲ့ဒါကြောင့်မလို့ကြည်လင်တဲ့စိတ်အစဉ်ဖြစ်အောင်မြင်တဲ့လောဘဒေါသမောဟစိတ်ထဲမဝင်နိုင်အောင်ဝင်လာလို့ရှိရင်လည်းပဲကြာကြာကြီးဆွဲကမနေပဲနဲ့ချက်ချင်းပဲလောဘဒေါသမောဟအငြိအကျေးစင်ကြဲသွားအောင် မြတ်စွာဘုရားဟောတော်မူတဲ့ဤမျိုးစုံနဲ့လိုက်နာကျင့်သုံးပြီးတော့ပယ်ရှားဖို့လိုတယ်လို့ဆိုလိုပါတယ်အဲဒီအထက်ကအခုဒီစာမျက်နှာသုံးမှာစာဥစာမျက်နှာသုံးမှာချမ်းသာနဲ့ဆင်းရဲဆောင်ဘုတ်ဒီဆောင်ဘုတ်ကဘာကိုပြီးထားတာလဲဆိုတော့ ပိတုဒရပိနိပုဏ္ဏယထကာမနိပါတိနံစိတ်တံရခေတမေတာဝီစိတ်တံဂုတ်တံဒုက္ခဝဟံမြတ်စွာဘုရားဟောတဲ့အဲ့ဒီပါဠိကိုအတိပ္ပယ်ကလေးပြတာရောချဲ့ပြီးတော့စီးထားတာပိတုဒတံအလွန်မြင်နိုင်ခဲ့သောသူနိပုဏ္ဏအလွန်သိမ့်မိတော့ယထကာမနိပါတိနံသူကြလိုရာအာယုန်၌ကြတတ်သောစိတ်တံစိတ်ကို နေတာဒီပညာရှိဒီရခေထစောင့်ကြောက်ထိမ့်သိမ့်ရ၏တဲ့ဉာဏ်နဲ့မြင်နိုင်ခဲ့တဲ့ပိန်မွေးတယ်တဲ့ပြီးသွားခြင်းအာရုံလျှောက်သွားတာပဲတဲ့ထိမ့်မရသိမ့်မရကွတ်မရအမှန်တန်ဆိုးပါနဲ့စိတ်တဲ့ဒီစိတ်ကြောင့်နဲ့တ attva တွေဆင်းရဲနေကြတာတဲ့ဟုတ်ပါမလားသိကြတယ်နော်သိကြတယ် ယင်းဒီစိတ်အားသိဝေထားများပြားဒုက္ခမုတ်ချပင်မှန်မလားဒါဖြင့်အဲ့ဒီစိတ်ကိုလွတ်မထားဘဲနဲ့ဘယ်လိုထိမ့်သိမ့်ကိုပေးမလဲဒါလည်းန္တနံသပလံစိတ်တံဒုရခန္တုနိဝရယံဥယံကရတိမေတ္တာဝိဥတုကာရောဝဒေသနံ ဣဒံစိတ်တံဤစိတ်သည်ခန္ဓနံတစ်ဖြတ်ဖြတ်တုံတလလခုံ၌ဤစပလံဟရဘောလောလီဒဤရဘောလောလီလဲဆိုတာဟိုအာယုံသွားလိုက်ဒီအာယုံသွားလိုက်အများသောအားဖြင့်တော့မကောင်းတဲ့အာယုံတွေဒီသွားတာဒီကမထိန်ထိန်မကုတ်ညမဆောင်ပြီးပဲထားမယ်ဆိုလို့ရှိရင်တော့လောဘဖြစ်စရာအာယုန်နေစီသွားလောဘဖြစ်လိုက်ဒေါသဖြစ်စရာအာယုန်နေစီဒီဒေါသဒေါသဖြစ်လိုက်မနာလိုစရာအာယုန်နေစီသွားပြီးမနာလိုတဲ့စိတ်ဖြစ်လိုက်တယ် ရပ်တည်ပြီးတော့မနေဘူးရဲ့ဟိုအာယုံဒီအာယုံပြေးလာသွားနေလို့မလို့ဆလတ်စပလန်သိလျက်ပေါ်လို့လီတယ်အန္တနံတပြက်ပြက်ကိုတဆတ်ဆတ်တုံနာဤစပလံလျက်ပေါ်လို့လီရဤဒီအခါစောင့်စည်းထိမ့်သိမ့်နေရလဲခရင်ဤစိတ်ကိုစောင့်စည်းကိုသိခရဲနဲ့မှန်ပါမလားမှန်နေတော့ ဘလဲမှဆောင်စည်းထိန်းသိမ်းနေမြဲစိတ်ကိုတကယ်နဲ့အောင်ဆောင်စည်းထိန်းသိမ်းနိုင်တာကတော့ယဟန္တာမှပဲမဟုတ်ဘူးလားယဟန္တာဖြစ်မှပဲဘာကြောင့်လဲဆိုယဟန္တာဖြစ်တဲ့အခါကျတော့စိတ်ဆိုးစိတ်မိုက်စိတ်ရိုင်းနေရရှိသေးလားမရှိတော့သူ့လိုလိုထိန်းသိမ်းမိတာဖြစ်မသွားဘူးလားအဲ့လိုဆိုတော့အစဉ်အမြဲမချမ်းသာဘူးလားချမ်းသာတယ် ယဟနာမဖြစ်သေးတော့လည်းပဲယဟနာဖြစ်ရေးလမ်းကြောင်းပေါ်မှာစလျှောက်နေပြီဆိုလို့ရှိရင်လည်းဒီလူဟာစိတ်ထိနိုင်နေရတဲ့အခွင့်အလမ်းအများကြီးပါသွားပြီမဟုတ်ပေဘူးလားယဟနာဖြစ်ရေးလမ်းဆိုတာဘယ်ဟာပြောတာလဲအဲဝိပဿနာတရားပွားများအထောက်တာရုပ်ဖြစ်သည်မြတ်နာမ်ဖြစ်သည်မြတ်တတိနဲ့စောင့်ရှုတာအဲဒါလိုစောင့်ရှုပြီဆိုလို့ရှိရင်တော့ တကယ်လည်းယုံနာရဲ့တဘာဝအမှန်ကိုသိတာသိလာတာနဲ့အမျှလောဘဒေါသမောဟတွေအားနဲ့မလာဘူးလားအားနဲ့လာတယ်အားနဲ့လာတာနဲ့အမျှချမ်းသာမလာပေဘူးလားချမ်းသာလာတယ်ဒါကြောင့်မလို့မဖြစ်သေးတော့လည်းပဲဖြစ်ရလမ်းပေါ်တော့တက်မိအောင်တက်ဖို့မလိုဘူးလားအဲတက်မိလို့ရှောက်မိပြီဆိုလို့ရှိရင်တော့ဟိုဘက်နီးမသွားဘူးလားအဲမတက်မိလို့မရှောက်မိသေးဘူးဆိုရင်တော့မနီးဘူးတဲ့အဝေးကြီးပဲတဲ့ ဒုရခံစောင့်ရှောက်ထိန်းသိမ်းမှုရလည်းခဲရင်တော့ဒုမိဝရယံတာမြစ်ဖို့ရလည်းခဲရင်တော့စိတ်ကိုဟဲ့အဲ့ဒီအဲ့ဒီလူကိုအာယုံမပြုတ်ပါနဲ့ဒီစိတ်ကဒီလူစီရောက်တယ်ငါစိတ်ကစိတ်ဆိုးလုံးလုံးလို့ဒေါသထွက်လုံးလုံးလို့အဲ့ဒီငါ့ကိုသူနှိပ်စက်သွားတာငါစိတ်အဲ့ဒီမသွားနဲ့မသွားနဲ့လို့တားပြီမရလားမရဘူးသွားတာပဲတဲ့ဒါကြောင့်မလို့ဒုမိဝရယံတာမြစ်ဖို့ရလည်းခဲရင်တော့ ဣဒံစိတ်တံဤစိတ်ကိုမေတာဝီပညာရှိသည်ဣတုကာရောမြာသမာတိဥဇုံဥဇုံမြာကိုဥဇုံကရောတိဝိယဖြောက်အောင်ပြုတကဲ့သို့မေတာဝီအမျောအမြင်ပညာရှိသောပုဂ္ဂိုလ်သည်ဣဒံစိတ်တံဤစိတ်ကိုဥဇုံကရောတိကမ္မထာအာယုန်နှင့်တင်း၍ဖြောက်အောင်ပြုရ၏တဲ့မြားလောက်တဲ့လူများမှာတဲ့မြားဆိုတာ တခါတည်းဖြောင်းပြီးသားလေးမဟုတ်ဘူးများတော့အပြင်များလောက်တယ်ဆိုတော့ဝါးကိုလောက်ကြတာဟုတ်ဝါးလောက်ကြတဲ့အခါကျတော့လောက်လိုက်ပြီဆိုဝါးကအကောက်ပဲအဲ့ဒီအကောက်ကမှမဖြောင်းဘူးဆိုလို့ရှိရင်လေးပေါ်တင်းပြလိုက်တာနဲ့လေမှန်းရအချက်ကိုမထီရဲနဲ့ဘေးချော်ချော်တက်တက်သွားတယ်ဖြားမြားကဖြောင်းမှာပဲမှန်းရအချက်ကိုတဲ့တယ်မှန်တာဟုတ်ဒါကြောင့်မလို့မြားဖြောင်းမလို့တဲ့အဲ့တော့ကောက်နေတဲ့မြားကိုမိကျင်လိုက် ပြင်လိုက်ပြီးတော့တခါလက်ကလေးနဲ့ဖြောင်းလိုက်နဲ့ဖြောင်းပြီးပြင်မျက်စိလေးတစ်ဖက်မှိတ်ပြီးကြည့်လိုက်ကြည့်လိုက်တဲ့အခါကျတော့ကောင်းနေသေးတယ်ဆိုတခါမိခင်လိုက်အောင်ကျင်းပြီးတော့တခါလက်ကလေးနဲ့ဖြောင်းလိုက်အောင်အဲဒါလိုနဲ့မိခင်လိုက်ဖြောင်းလိုက်မျက်စိနဲ့ကြည့်လိုက်မိခင်လိုက်ဖြောင်းလိုက်နဲ့တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းဖြောင်းပြီးတော့ဟောမြားဖြောင်းမသွားဘူးလားမြားဖြောင်းသွားတော့အဲ့ဒီမြားကို အဲ့ဒီမြားကိုလေးပေါ်တင်ပြီးတော့ပြစ်လိုက်မယ်ဆိုလို့ရှိရင်လေယာအချက်မထိပုဂ္ဂိုလ်ဟာမြားသမားဟာမြားကိုတစ်ဖြည်းဖြည်းဖြောင်းယူလို့ရှိရင်ရတယ်လို့မိမိစိတ်ကိုလည်းပဲတစ်ဖြည်းဖြည်းဖြောင်းယူရင်ရတယ်တဲ့ဒါပြင်စိတ်ကကောက်နေတယ်ဆိုတာဘယ်အခါစိတ်ကောက်တယ်ခေါ်စိတ်ဆိုးတဲ့အခါစိတ်မကောက်ဘူးလားကောက်တယ်မဟုတ်လား တောက်ကြနေကားလဲလို့မလို့ရုပ်ရှင်ကြည့်ရင်လည်းအမေစီပိုက်ခံတောင်းတယ်မရဘူးငါဇာမေဘနီးလို့မလို့မကြည့်နဲ့မကြည့်နဲ့ဆိုလို့ငါလည်းမကြည့်ပဲနဲ့အောင်ဤထားရအခုဇာမေဘပြီးပြီအဲဇာမေဘပြီးလို့ကြည့်ရင်တော့ပိုက်ခံတောင်းမရဘူးကတ်ဒီလောက်တောင်းဖမ်းအဲရုပ်ရှင်မကြည့်ရဒီနေ့ညသမင်းမစားတော့ဘူးအဲ့နဲ့ဟုတ်ကလားဘာလုပ်တာတော့စိတ်ကောက်တာဒေါသဖြစ်တာစိတ်ကောက်တာဆိုတော့လောဘဖြစ်တာကစိတ်မကောက်ဘူးလား အဲရုပ်ရှင်ကြည့်နေတဲ့စိတ်ကလောဘစိတ်မဟုတ်လားအဲ့ဒါစိတ်ကောက်တာပေါ့မဟုတ်လားဒီတော့ဆိုလိုတာကလောဘဒေါသမောဟဒီစိတ်ရိုင်းနေဝင်နေရင်အဲ့ဒီစိတ်ကိုကောက်တဲ့စိတ်လို့ခေါ်တာအဲ့ဒီစိတ်ရိုင်းစိတ်မိုက်စိတ်ညက်တွေပျောက်သွားပြီဆိုလို့ချင်းအဲ့ဒီစိတ်ဟာဖြောင်းသွားပြီတဲ့အဲ့ဒါလိုဖြောင်းမှာတဲ့ န္တနံစပလံစိတ်တံဒုရခန္တုနိဝရယံဥဇုံကရောတိမိတာဝိဥပုကာရောဝဒေသနံဝါရိသောဝထလေခိတောဩကမောကတဥပတောပရိဖန္တတိတံစိတ်တံဝါမာရတေယံဘာဟတဝေစိတ်ကိုဘယ်လိုဖြောင်းရမလဲဆိုတော့တကယ်အကျိုးတယောက်တဲ့နေရတော့တဲ့ကမ္မထာအာယုန်တွင်တင်းပြီးတော့ဖြောင်းတာဟာ တဲ့အကျိုးအသက်ရောက်ဆုံးဆိုလိုတာကတရားရှိမှပွားများတာဟုတ်တယ်မဟုတ်လားဒါပေမဲ့တရားနည်းလည်းရှိတယ်တရားနည်းတွေကအကောင်းဆုံးနည်းကတော့ယောနိဗ္ဗာမနတိကာရအစကအရာရာအသင့်အသင့်ဖြစ်အောင်နှလုံးသွင်းအစွန်းလျောက်စေနဲ့ဟုတ်လားအဲ့လိုအစင်တရားအောင်နှလုံးသွင်းပြီဆိုလို့ရှိရင်စိတ်အကောက်မတက်ပါဘူးလားစိတ်အကောက်တက်ပါလို့ရှိရင်ချမ်းသာတာပဲဒါကတော့ဆင်ញင်နှလုံးသွင်းတဲ့နည်းဘုရားကတော့တိုက်ရိုက်လက်တွေ ရေရှည်အကျိုးများတဲ့ဤဝိပဿနာရှိရဲ့ဤကတော့ဟုတ်ပြီတဲ့အဲ့လိုဝိပဿနာရှိရဲ့ဤနဲ့ရုပ်အာယုံမနာအာယုံမစိတ်ကိုတင်ပြီးတော့ရုပ်ဖြစ်သမျှနာမ်ဖြစ်သမျှရှိပါပြီတဲ့အဲ့ဒီစိတ်ကအဲ့ဒီရုပ်အာယုံနာမ်အာယုံမနေပါမလားတဲ့ယောဂီများပထမတရားလာအထုတ်လို့ဘုလို့ပထမရဲ့ဒုတိယရဲ့တတိယရဲ့စတုထရဲ့ဘယ်နဲ့နေတော့ မလေးပထမရက်ဆိုလို့ရင်စိတ်ကိုဖြတ်ဖြတ်လူးလို့မဟုတ်ဘူးလားဒါကြောင့်ဖြတ်ဖြတ်လူးတော့အဲအိမ်ရောက်လိုက်အဖေစီရောက်လိုက်အမေစီရောက်လိုက်စီးပွားရေးလုပ်ငန်းရောက်လိုက်တငယ်ချင်းမိတ်ဆွေစီရောက်လိုက်ရုပ်ရှင်ကြီးရောက်လိုက်တီဗီကြီးရောက်လိုက်နဲ့စိတ်ရောက်စရာတခုတိုးလာတယ်ဒီလောကနော်ဘာတော့အဲဒီသူကတိုးလာတယ်ဒုက္ခပဲနော် အလေလေမှလောဘတွေများပါတယ်ဆိုလို့ရှိရအဲလောဘကွာအောင်ဖြစ်เสียတာပေါ်လာသေးအဲဒါလို့ရောက်နေတဲ့အခါကျတော့ရောက်တယ်ရောက်တယ်မှစဉ်းစားတယ်စဉ်းစားတယ်ရှုတွေးတယ်တွေးတယ်ရှုရှုပါရဲ့ရှုသက်ခိုက်တော့ဖြင့်ငြိမ့်သွားပြီးတော့ပြန်ပြီးတော့အဲ့ဒီမရောက်ဘူးလားရောက်တယ်ဒါနဲ့ပဲငါတော့လာတာမှားပြီတင်နေဟုတ်ကလားပြန်မှပဲနဲ့ပြန်စင်းတော့ရှောက်မှဖြစ်တော့ဟုတ်ကလားစိတ်ကပဲသွားပါနဲ့ ကာမဂုဏ်ဒီမလားကာမဂုဏ်တက်တက်သွားနေတယ်တဲ့အစင်အာယုံအပန်းအာယုံအနံ့အာယုံရတာအာယုံထိတိဇရာအာယုံစီးပွားရေးအာယုံတမိသားရေးအာယုံဇနီးမယားရေးအာယုံအဖုံဖုံကာမဂုဏ်စီမှာပဲစိတ်ကရောက်ရောက်နေတယ်တဲ့ကမ္မထာအာယုံမပဲတင်လို့မရဘူးအဲ့ဒါကြောင့်ဖြတ်ဖြတ်လူးတယ်ပြောတော့ပေါ့အဲ့ဒါမြတ်စွာဘုရားက သိလို့မင်းကြားတယ်ဒါပေမဲ့မလျှော့နဲ့တဲ့တဖြည်းဖြည်းအဲ့ဒီစိတ်ရှုပေးတဲ့တဖြည်းဖြည်းရှုပေးလို့ရှိရဲ့အရှုခံရတဲ့စဉ်းစားတဲ့စဉ်းစားတဲ့တွေးတဲ့တွေးတဲ့လေ့ကျင့်တဲ့တတ်မှတ်တဲ့စသည်ဖြင့်ရှုလို့ရှိရဲ့အဲ့ဒါစိတ်ကိုဖြောင့်နေတာပဲတဲ့မြာသမားမြားဖြောင့်တယ်လို့စိတ်ကိုဖြောင့်နေတဲ့လုပ်ငန်းပဲတဲ့တဖြည်းဖြည်းနောက်ကြတော့သူ့ဟာသူဖြောင့်လာတယ်တဲ့ရှော့တော့မရှော့နဲ့ပထမတော့ဒီလိုပဲတဲ့မဟုတ်ဘူးလားမြတ်စွာဘုရားကဥပမာလေးတောင်ပေးထားပြီ။ ဝါရိသောဝါတလေခိတောဩကမောကတဥပတောပရိဖန္တိရံစိတ်ဓမ္မာရတေယံဘဟာတဝေဝါရိသောဝတလေခိတောဩကမောကတဥပတောပရိဖန္တိရံစိတ်ဓမ္မာရတေယံဘဟာတဝေဩကမောကတဥပတောယေတိဟုသောတရားမှထုတ်ဆဲ၍ထားအပ်သော ဝါရီသောငါသည်ရေတိဟုသောတိယတိယမှထုတ်ဆယ်သည်ဖြစ်ထုတ်ဆယ်အပ်သည်ဖြစ်၍ထလေကုန်းတဲ့၌ခိတ်တော်ပြစ်တင်၍ထားသောဝါရီသောငါသည် ပရိဖန္တတိဤဝတ္တဆတ်ဆတ်တုံတစ်ဖြက်ဖြက်ခုံတကဲ့သို့ဣဒံပိစိတ်တံဤကာမဂုဏ်တိုင်း၌ပျော်ပိုက်တဲ့စိတ်ကိုလည်းမာရဒေယမမင်းဤလေနိုင်ငံဖြစ်သော ခန္ဓာ၅ပါးကိုပဟာတဝေပယ်ခြင်းမှာသမဌာနာရမဏေကမ္မထာအာယုန်၌ခိတ်တံပြည့်တင်ထားအသည်ရှိသောဣဒံဒီစေတံဤစိတ်ဒီလေပြိဗန္တတိတစ်ဖြတ်ဖြတ်ဒုံတစ်ဆက်ဆက်ခုံရနေ၏တဲ့ငါမြဘယ်မှာပြောတာလဲဒီထဲမှာပြောတယ်စိတ်ညဘယ်မှာပြောတော့ကာမဘုံမှာပြောတယ်မပြီးဘူးလား ရေထဲပြောတဲ့ငါးကိုတဲ့ရေထဲကဆက်ပြီးကုန်းပေါ်တင်ထားလိုက်ဆမ်းပါတဲ့ဝမ်းပါလုံးလို့ထကြီးမှတဟားဟာနဲ့တဲ့ဟုတ်သလားဘယ်လိုလဲဘာလို့တုံတာတော့အဲရေထဲပြန်သွားရင်လို့ကုန်းပေါ်မနေခြင်းလို့66တွေးတွေမှသူမလဲဘူးမနေလဲဘူးစိုးစိုးပြေးပြေးမှပဲသူနေခြင်းနဲ့ဒါကြောင့်မလို့ရေထဲကိုပြန်ပြီးတော့ ရောက်ချင်တာနဲ့ခုံတယ်တဲ့ဟိုခုံဒီခုံနဲ့ခုံတယ်နောက်ကြခုံရင်ခုံရင်နဲ့ဗာဖြစ်သွားပြေသွားအဲ့ဒါလိုပဲတဲ့ဒီစိတ်ဟာလည်းပဲအစင်းသာနာရတာထိတွေ့စရာအစုံကာမဂုဏ်အာယုန်တွေထဲမှာပဲပျော်ပိုက်နေတာပဲတဲ့အစင်းသာလေးလေးကြည့်လိုက်လောဘဖြစ်လိုက်အတန်ကောင်းကောင်းလေးနားထောင်လိုက်လောဘဖြစ်လိုက်အတန်မကောင်းတာနားထောင်လိုက်ဒေါသဖြစ်လိုက်အစာရှိသည်ဖြင့် ကာမဂုဏ်အာယုန်နေနဲ့ပျော်ပိုက်ပြီးလောဘတွေဒေါသတွေနဲ့ပဲလူပေးပြီးတော့ပျော်နေတာတဲ့အဲ့ဒီစိတ်ကိုအစဲအသာနာရတာထိတွေ့စရာမဟုတ်ဘဲနဲ့ရုပ်တဘာဝအာယုံနာမ်တဘာဝအာယုံဆိုတဲ့ကမ္မထာအာယုံပေါ်တင်လိုက်ပြီယုံနာငြိမ်းလို့မလို့ဆင်းရဲငြိမ်းလို့ရတဲ့ကမ္မထာအာယုံပေါ်တင်လိုက်ပြီဆိုလို့ရှိရင်အဲ့ဒီစိတ်ဟာ ရုပ်အာယုံနာအာယုံပေါ်မှာမနေနိုင်ဘူးတဲ့ကာမဂုဏ်စီပဲပြန်တတ်ပြီးပြီးရုပ်နေတယ်တဲ့အဲ့ဒါပြောတာဖြတ်ဖြတ်လူနေတယ်ဆိုတော့အိမ်ကပါရလဲတတိယလဲသမီးတတိယလဲမေမိဘတတိယလဲဆွေမျိုးမိတ်ဘင်္ဂတတိယလဲစီဝါရေးတတိယလဲလောဘောကံမေတတိယလဲဟုတ်တယ်ဟုတ်လားအဲ့ဒီတတိယနေတာဟာကာမဂုဏ်ထံပြန်ရုံနေတာမဟုတ်လားရုံနေတာ ရေထဲပြန်ပြီးရောက်ဖို့ရာအတွက်တစ်ဆက်ဆက်တုံတစ်ဖြက်ဖြက်ခုံနေတာတဲ့မြတ်စွာဘုရားပေးတဲ့ဥပမာမကတ်ဘူးလားဘုရားရှင်ဥပမာပဲသိကောင်းတာပဲဒါကြောင့်သူ့ကိုစောင့်ရှောက်ထိန်းသိမ်းမှုရခဲရင်နဲ့တဲ့နှိမ်နှင်းမှုရလည်းခဲရင်နဲ့တဲ့သူသွားရင်အာယုံသွားသူကြရင်အာယုံကြတာပဲတဲ့သို့တော့ အဲ့ဒီသွားခြင်းရအာယုံသွားကြခြင်းရအာယုံကြနှိမ်နှင်းဖို့ခရင်စောင့်ရှောက်ဖို့ထိန်းထိန်းသိမ်းဖို့ခရင်နဲ့စိတ်ဒီတိုင်းထားရင်ဖြင့်အကျိုးများမလားအကျိုးနည်းမလားအကျိုးနည်းမှာပေါ့ရတဲ့နည်းနဲ့စောင့်ရှောက်ထိန်းသိမ်းပေးလို့ရှိရင်တဖြည်းဖြည်းနိုင်နှင်းမလားဘူးလားနိုင်နှင်းလာပြီဆိုလို့ရှိရင်တော့ချမ်းသာမလာပေဘူးလားတကယ်တည်းချမ်းသာလာတယ်တဲ့ရေ၌ပြောပါရေနေငါဆေထားကုန်းတွင်တင်နေလင်း ဟုတ်ကလားရေ၌ပြောပါရေနေငါဆေထားကုံတွင်တင်နေတင်မတိမယမနေတဆတ်ဆတ်တုံငါခုံတိတွင်အခုနအတိတ်ပဲဟုတ်ကလားမတိမယမနေတဆတ်ဆတ်တုံငါခုံတိတွင်ကာမဂုဏ်ပြောပါစိတ်မိုက်အားတရားလောက်ခွင်တင်လေလင်း မတီမရမနေတာဆက်ဆက်တုံငါခုံမြဲပင်မှန်မလားမှန်ပါဘူးဒါလို့မှန်တာတော့အဲတဘာဝမှုမှန်တာပေါ့ခိုက်တာမဟုတ်လားဒါလို့မှန်တော့တဘာဝမှုမှန်တယ်မြတ်စွာဘုရားအဲ့ဒီတဘာဝခေါ်တာမဟုတ်လားဆိုရေ၌ပြောပါရေနေငါ ထေထာကုံတွင်တင်လေလင်ရေ၌ပြောပါရေနေငါထေထာကုံတွင်တင်လေလင်သို့ တဆတ်ဆတ်ဒုံမာခုံပြီးတွင်မတိမယမနေတဆတ်ဆတ်ဒုံမာခုံပြီးတွင်သို့ စိတ်မိုက်အားတရားလုံခွင်တင်နေလင်ကာမဂုဏ်ပြောပါစိတ်မိုက်အားတရားလုံခွင်တင်နေလင်